ကောင်းမှုမကောင်းမှုဆိုတော့အလောက်ကံဒီပင်နေမိမိရဲ့ဥစ္စာပဲဒီတစ်ပါးဥစ္စာမဟုတ်ဘူးဆိုတဗ္ဗိတ္တာ တာအဝိရာဝန္တုအပြပိစ္ဆဝန္တုအာနိကဒုတိယမနံပရိယရံတုဒုက္ခမေဆံဒီယထာလတ္တတံပတိတမဟုပိသံတုသမန္တတာအတိတ်တော့သိမသွားဘူးလားသိကြတယ်အဲ့မိခင်ပွားလို့မကောင်းဘူးလားကောင်းတယ်တဲ့မိဘတွင်သေးပွားလျက်နေရှိလေကံဥစ္စာဆင်းရဲများစေမိကောင်းစေပြောလေမင်းမရောတာဆင်းရဲမှာတဲ့ဒေါသတရားရဲ့ အကျိုးမဲ့ကိုဖြစ်စေဖို့အပြစ်တွေကိုဆင်ခြင်ပြီးတော့ဒီဒေသကိုမရရအောင်ပယ်မှဖြစ်မယ်လို့ယောနိဗ္ဗာန်တိပါရအစ်နဲ့လုံးတဲ့ဆင်ခြင်ပြီးတော့ပယ်ပါတဲ့ပြီးတော့ဒေါသကိုပယ်နိုင်အောင်ဒေါသနဲတဲ့ပုဂ္ဂိုလ်အဲ့ဒီဒေါသနဲတဲ့မိကောင်းဆွေကောင်းကိုပေါင်းသိညီဝဲပါတဲ့ဟိုတယောက်က ကိုမိတ်တွေကဒေါသမဲပြီဆိုလို့ရှိရင်ကို့မှာတော့အဲ့ဒီပုဂ္ဂိုလ်အချိန်မှပြီးတော့တချို့ဒေါသမဲမလာနိုင်ဘူးနော်မလာနိုင်တယ်ဒေါသနဲ့တဲ့ပုဂ္ဂိုလ်ကိုပေါင်းတဲ့ဆက်ဆံပြီးသူနဲ့အတူနေပြီဆိုလို့ရှိရင်ကိုဒေါသထွေရထွေရနဲ့သူ့ကိုရှက်မလာဘူးလားအဲရှက်လာတော့တဖြည်းဖြည်းဆင်ញင်းမလာဘူးလားအဲဆင်ញင်းလာတော့ဒေါသနည်းနည်းလာတယ်အဲ့ဒါလို့ဆိုလို့ရှိရင်ချမ်းသာများပြီးသားအောင်မိတော့နော်ဒါကြောင့်မိကောင်းစေကောင်းပေါင်းပါတဲ့ပြောလေသင့်နေရောကဒေါသနည်းစိမ့်နဲ့ ကားများကိုပြောပါဒေါသရဲ့အပြစ်တွေကိုဖော်ပြထားတဲ့စကားများကိုပြောပါသံများကိုဖတ်ပါအဲ့ဒါလေးကလေးကဒေါသပြပြတော့ပြပြပါတယ်တဲ့ပြာပါဒေါသပေကြောင်းပြ6ဝအထာကထာတဲ့ဆိုကြောင်းကျိုးမမြင်ဆို အဲ့ဒီနည်းရဲ့ပြင်မြတ်စွာဘုရားကသင်္ဘုတ်ကိုပါဠိတော်မှာတဏှိပေးတယ်ပြီးတော့ဘုန်းကြီးပါဠိတွေမရွတ်ပါဘူးဘယ်လိုပေးတယ်လဲလို့ဆိုတော့ယုံတရားပေါ်မှာကိုကဒေါသဖြစ်နေပြီဆိုလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ရဲ့ကာယကံဝစီကံမနောကံပုံမှာကိုမှုနှုတ်မှုစိတ်မှုပုံမှာ ကာယကံကောင်းတာလည်းတချို့ရှိတတ်ပါတယ်တချို့မှာဝစီကံကောင်းတာလည်းရှိတတ်ပါတယ်တဲ့ကိုပြုမှုအပြစ်ကင်းတာဘုံမို့ပြောဆိုအပြစ်ကင်းတာဘုံမို့သူ့စိတ်ကလေးကကောင်းတာအဲဒီလိုတမျိုးမျိုးရှိတတ်ပါတယ်တဲ့ဒါကိုပြုမှုကအပြစ်ကင်းတယ်ဆိုတာအပြစ်ကင်းတဲ့ကုသိုလ်လုပ်ငန်းတွေပဲကိုယ်ရည်လောက်လောက်ပြီးတော့ရာရည်ရာရည်ဆောင်ရွက်တယ်သူများကိစ္စလိုက်ပြီးဆောင်ရွက်တယ် သာသနာကိစ္စကျောင်းရေးကျောင်းရေးတရားရေးကိစ္စတွေဆောင်ရွက်တယ်ပြီးတော့အပြောကတော့ဆိုးတယ်စိတ်ထားကလည်းတိတ်တော့မဟုတ်လာဘူးအဲ့ဒါလို့ဆိုရဲနဲ့ရရေးရာရေးကျောင်းရေးကျောင်းရေးတရားရေးကိုလက်ပြဆောင်ရွက်တဲ့ကိုယ်ပြည့်မှုလေးကိုဖွက်ကြည့်ပြီးတော့အော်သူဒီကုသိုလ်ဒီလုပ်ငန်းတွေဒီကောင်းတာတွေရှိတာပဲလို့နှလုံးသွင်းပြီးတော့ဒေါသဖြေပါတော့အဲ့ဒီကလိုက်တာဆွဲဖြန့်ထားလိုက်တော့ တချို့ကြတော့တဲ့ကိုအပြုမှုနှုတ်အပြောကိုအပြုမှုနဲ့စိတ်အကြံတွေကအပြစ်မကြီးနေမကောင်းနေမယ်လို့တဲ့နှုတ်ပြောလေးကချိုးချိုးသားသားနဲ့သူများအပြစ်မပြောဘဲနဲ့နားခံရတဲ့စကားကိုပြောမျိုးကိုပြောတတ်တာရှိပါတယ်တဲ့စိတ်ကတော့စိတ်ကောက်သိနေစိတ်များနဲ့ဖြစ်ကောင်းဖြစ်ပါလိမ့်မယ်တဲ့အဲ့ဒါလိုပုံစံများကြတော့လေသူရဲ့နှုတ်ပြောလေးကိုပဲ ဖွဲ့ကြည့်ပါတဲ့အေးသူသူများအပြည့်သူကမပြောဘူးသူများပြောလို့ရှိရင်နားခံရတဲ့စကားပဲသူပြောတယ်နားမခံရတဲ့စကားဘယ်တော့မှမပြောဘူးဒါလေးတင်သူဒီကောင်းတဲ့ကြီးရှိတာပဲအဲ့ဒါလို့ဆိုပြီးမိမိဒေါသဖြေပြောက်ပါတဲ့ဟိုမကောင်းတဲ့အကွက်တွေတော့မကြည့်ပါနဲ့မကောင်းတဲ့မကောင်းတဲ့အကွက်တော့ကြည့်ပြီးဆိုလို့ရှိရင်ဘူဒေါသထွက်မှာပေါ့ကိုပြုမှုစိတ်စိတ်ကြံတွေမကောင်းဘူးဆိုရင်အဲ့ဒါကိုတော့မကြည့်ပါနဲ့တဲ့ဒါဖဲထားလိုက်ကောင်းကုန်တွေရွေးကြည့်ပါ တချို့ကြတော့အပြောကလည်းဆိုးတယ်အလုတ်ကလည်းဟာမကြဘူးသူများပဲရံပြူတဲ့အလုတ်မလေးမစားမခံမရလုပ်တဲ့အလုတ်မျိုးဒါမျိုးတွေလည်းလုပ်တယ်ပြီးတော့စိတ်ကတော့တကယ်စိတ်ရင်းကောင်းတယ်အဲ့ဒီလူမျိုးကြတော့အဲ့ဒါကောင်းတဲ့စိတ်မနှောကံလို့အဲ့ဒီမနှောကံစိတ်ရင်းလို့ပဲကွက်ကြည့်ပြီးတော့အိုးအပြောဆိုအပြည့်အမူဆိုတော့လည်းပဲသူကကောင်းတာပဲသူစိတ်ကသူများပဲကျင်နာတယ်တနာတယ်ဒီနည်းတတ်တယ် ဒီကကောင်းကျိုးလေလာတဲ့စိတ်ထားရှိတယ်လို့အဲ့ဒီစိတ်ကလေးစဉ်းကျင်နှလုံးသွင်းပြီးတော့သူ့ပေါ်မှာဖြစ်နေတဲ့ဒေါသကိုဖြေပြောလိုက်ပါတဲ့တချို့ကြတော့အဲ့လိုတစ်ခုခုမဟုတ်ဘဲနဲ့နှစ်ခုကောင်းလည်းရှိတတ်ပါတယ်သုံးခုကောင်းလည်းရှိတတ်ပါတယ်တဲ့ကာယကံဝစီကံဝစီကံမနောကအဲ့လိုနှစ်ခုကောင်းလည်းရှိတတ်ပါတယ်ကာယကံဝစီကံမနောကသုံးခုလုံးအပြည့်အစုံပြောပြီးတော့အမြဲတမ်းဖြစ်ခြင်းလေးစားတဲ့လေးစားအပ်တဲ့ပုံစံမျိုးလေးရှိတတ်ပါတယ်တဲ့ကာယကံဝစီကံမနောကသုံးမျိုးသုံးမျိုးလုံး ပယ်မှုနဲ့နှုတ်ပြောကိုစိတ်အကြံပြီးအားလုံးအပြည့်ပြည့်ပြီးကောင်းနေတဲ့ပုံကိုမျိုးကြတော့တဲ့သူ့တော်ဒေါသဖြစ်ဆိုမနှဘာမှကိုဖြစ်ပြမရှိပါဘူးတဲ့အဲ့ဒီလူမျိုးကြတော့သူရဲ့ကံသုံးမျိုးကိုကြည့်ပြီးတော့တဲ့မိမိတဏ္ဍာမှာကုသိုလ်ကြအောင်နှလုံးသွင်းလိုက်ရုံပဲတဲ့အဲ့ဒါမျိုးကြတော့ဘာနဲ့ဒီကလေးလို့ဆိုတော့မေတ္တိကလာတဲ့ပုဂ္ဂိုလ်ဟာရေရေပြည့်တဲ့ကံကြီး အဲ့ဒီကံကြီးရဲ့ဘိပပလွယ်မှလည်းပဲအင်မတန်အုပ်အုပ်ဆိုင်ဆိုင်နဲ့သစ်ပင်ကြီးတွေကပါပါရရရှိပြီးတော့ကံပပလွယ်မှလည်းငြင်းရမ်းလို့တိတ်ဆိတ်လို့ချမ်းမြေ့လို့ကံကြီးကလည်းဒီလိုနဲ့ပြည့်လို့အေးကျင်းလို့အဲ့ဒီခါမှာမောမောနဲ့မြေကြီးကလာတဲ့ပုဂ္ဂိုလ်ဟာသစ်ပင်ကြီးခဏနားပြီးတော့ကံနဲ့ဆင်းရေချိုးချိုးပြီးတဲ့အခါကျတော့ရေကောင်းတဲ့သစ်ပင်ကြီးကံမောမောသစ်ပင်ကြီးတွေမှာ လုံကြီးလေးဖြန့်ပြီးတော့တမိတ်တမိတ်ကလေလေးတစ်ခုနဲ့အိပ်ဆက်လိုက်ရသလိုအဲဒါလိုပဲကံသုံးပါးတကယ်ကောင်းတဲ့ကံသုံးပါးလုံးကိုဆင်ခြင်နှလုံးသွင်းပြီးတော့မိမိမှာကုသိုလ်စိတ်နဲ့ချွေးပိတ်ပြီးတော့တမိတ်အိပ်လိုက်ပါတော့မကောင်းလားဆိုလိုတာကောင်းတာတွေနှလုံးသွင်းမှာဒါပြောတာမကောင်းတာတွေနှလုံးမသွင်းနဲ့လေရင်တော့ကောင်းကုတ်ကိုကြည့်ဒါပြောတာ ဒီလိုလျောက်မှကောင်းကွက်တစ်ခုရတော့ရှိတယ်အဲ့တော့သူကောင်းကွက်ကိုကြည့်ပြီးတော့မိမိရဲ့စိတ်ကိုဖြေရောက်ပါတဲ့မကောင်းကွက်တွေကိုအသာဖယ်ထားလိုက်ပါတဲ့မကောင်းဘူးလားသိကောင်းနေတော့သိကောင်းတာမြတ်စွာဘုရားမိပေးတာအဲ့ဒါကိုဒီမှာဘုန်းကြီးကဘုန်းကြီးကအကျဉ်းချုပ်ပြောတာကိုမချစ်သူထွေပြီးလူဤစင်ဖြူစိတ်ထားကိုနှုံများကိုစဉ်းစားယူချေတော်တာပေလော့ အကယ်၍မြတ်သုံးမလုံးမင်းမဖြူစင်တော့ဟောပုဂ္ဂိုလ်တစ်မျိုးတစ်ပါးရှိသေးတယ်စိတ်ထားကလည်းညံ့နေတယ်နှုတ်ပြောကလည်းပဲသူများအပြစ်တွေပြောပေါက်ပြောတယ်ကိုယ်ပြုနေကလည်းသူများမလေးမစားနဲ့ရံပတ်ပြုပြုတာပြုရတဲ့တဘောလည်းရှိတယ်တော့သူ့မှာကောင်းတာတစ်ခုမှကိုရွေးချယ်ပြီးစဉ်းကျင်နှလုံးသွင်းကြရဘူးမရှိဘူးတော့ဟောဒီလိုမျိုးမရှိတာဘူးလားလောကကြီးတတ်တယ်အဲ့လိုလူမျိုးကြတော့တဲ့ကောင်းဖို့ရှာမတွေ့တဲ့အခါကြတော့ နာလိုက်ပါတော့ဩတနာကြီးကပုဂ္ဂိုလ်ပဲကာတုဇေဒီတုဇေမနောတုဇေဒုတိယအစုံလုံးပြုပြီးတော့မရေပုံရောက်တဲ့ပုဂ္ဂိုလ်ပါတော့ကလို့တနာလိုက်ပါတဲ့ဒေါသဖြစ်ကြောင်းနေမဟုတ်ဘူးလားဒီလိုကမရနိုင်ဘူးလားရနိုင်တယ်ဘုရားရှင်ရဲ့ဘုရားရှင်ပေးထားတဲ့နည်းတွေကမဖြစ်တဲ့နည်းတစ်ခုမှမရှိဘူးလိုက်နာရင်ကြင်ကြရင်လက်ကြလို့အကုန်ဖြစ်တဲ့နည်းပဲအဲအဲ့ဒါ လူတွေကဒီနေ့တွေမသိတာရောသိတယ်လို့လည်းမလိုက်နာကြတာလေဒါကြောင့်အကျိုးမရကြတာဒါကြောင့်သုံးမလုံးပင်မပြူစင်တော့သူပင်တနာမြင်မပွားသည်ငါးပါးတော့ကပေကြောင်းသည်ဆိုကိုမကြည့်ဘူး လောက်အညောင်းခံပြီးတော့ဒီတရားသဘောတွေတရားကြီးရဲ့တရားသဘောတွေဟောကြနေတာအကျိုးမရှိရင်တော့မဖြစ်ဘူးဘလို့မှဘုန်းကြီးကအညောင်းရကြနားမလားဩအကျိုးရှိမှညောင်းရကြနားဟုတ်ကြဘယ်သူကလိုက်နာကျင့်ကြရမှာတော့ဟဲ့တရားနာပရိသတ်ကလိုက်နာကျင့်ကြမှာဘုန်းကြီးညောင်းရကြနားမြည်နော်ဒီလိုဆိုလို့ရှိရင်ကြားရရုံနဲ့ဒေသနာကဝင် ညာမနာအထွက်ဆိုရင်တော့ညောင်းရခြင်းမလို့ဥပ္ပန္နကြီးဟုတ်ကလားနောက်မြတ်စွာဘုရားကမိန့်ထားတယ်ဒေါသထွက်တယ်ဆိုတာတဲ့ဘုရားနဲ့ပြီးမတည်ဘူးရံဖြစ်တယ်အချင်းများတယ်အချင်းပွားတယ်ဆိုတာတဲ့နောက်ဦးလုံးမကောင်းလို့ဖြစ်တာတဲ့ဟုတ်ပါမလား ဘူးမကောင်းနှလုံးတော့မကောင်းလို့ဖြစ်တာတဲ့တူရကကောင်းနေရင်ဖြစ်ပါမလားဂျိတ်ဟာတစ်ဂျိတ်သေးဆိုလို့ရှိရင်ဆွဲချိလို့ရမှာမရဘူးနှစ်ဖက်လုံးကဂျိတ်ကြီးပဲဆိုအချိတ်တော့တာပဲအဲ့ဒါမှကမင်းကြတာတဘေဝတေနပါတိယောယောဂုတ္တံပတိကုဇတိကုဋ္ဌမပတိကုဇံတောသင်္ဃာမေဇိတိတေဇယံ ယောအရှင်ပုဂ္ဂိုလ်သည်ကုဋ္ဌာမိမိအားစိတ်ဆိုးသောပုဂ္ဂိုလ်ကိုပฏิပုဂ္ဂတိကြံ၍စိတ်ဆိုး၏တဲ့ဘယ်လိုပုဂ္ဂိုလ်လဲတော့ကိုယ်စိတ်ဆိုးတဲ့ပုဂ္ဂိုလ်ကိုပြန်စိတ်ဆိုးတယ်တဲ့အဲ့ဒီပုဂ္ဂိုလ်ဘယ်လိုလဲဆိုတော့တတေဝါထိုပြန်၍စိတ်ဆိုးသောဒုတိယပုဂ္ဂိုလ်ဤသာလင်ပါပိယောယုံညံမှုယုံမှမှုပါပေသည်ဟော လူကဆိုးတယ်ပြန်ပြီးစိတ်ဆိုးတဲ့လူကဒုတိယလူကဆိုးတယ်တဲ့ပထမလူတဲ့ဒုတိယလူကကိုဆိုးတယ်တဲ့ဟုတ်ကလားဒုတိယလူပထမလူကလာပြီးဘလောက်ပဲဆိုဆဲနေဆေးနေရောက်နေဒုတိယလူကအပန်းငိမ့်နေလို့ရှိရဲ့ဖြစ်ပါမလားအဲဘာမှရံရံပွဲတို့ဘာတို့ဘာမှဒီအဲ့ဟိုလူကမောပြီးရင်ပြမယ်ဟုတ်ကလား အခုနအခုနပြောတဲ့တရားကြီးအခုနပြောတဲ့ဆရာတော်ကြီးတွေလာပြီးတော့အဲ့လိုစူပွဲနေတော့ဘုန်းကြီးကမှတ်မှတ်ရတာပဲဒီဆရာတော်ကြီးကိုဒီတရားတယောက်ပဲအဲ့လိုဒေါသနဲ့လာပြီးဆူဆူဆူတာပြတ်တာဘုန်းကြီးတွေ့လို့ကြားဘူးဒီလိုတခြားဘယ်သူမှမရှိဘူးအဲ့တော့ဘုန်းကြီးကတတ်မှတ်တယ်ဒီတရားလောကမှာအမိုက်ဆုံးပုဂ္ဂိုလ်ပဲအဲ့လိုတတ်မှတ်တယ်အဲ့ဒါမှအဲ့ဒီကကြီးကဘာလို့နေနေလဲ ရရိယာအကငြိမ်ပြီးတော့အဲ့ဒါပြန်လေးကိုထောက်တယ်ဖြာလေးကိုလုံလေးနဲ့အသာလေးထောက်ပြီးအဲ့ဒါလေးအသာစိုက်ကြည့်နောက်ကြတော့ဟောဒီတကမောတော့တော်တော့ပေါ်ပြီးဥချပြီးသူ့ဟာသူပြန်သွားတယ်တော်တော့ပေါ်ပြီးကဲအဲ့ဒါဘာဖြစ်လို့ဘာဖြစ်တကယ်လို့လားအဲ့ဒါဆရာတော်ကြီးကဒီကကြီးမင်းဘယ်နဲ့ညံ့နေများလောက်မယ်ဆိုလို့ရှိရင်အဲ့ဒီလူရထတန်ပိုးမော်ပဲကြီးလား ပို့အောင်မယ်ဒါတွေမကောက်လက်ပြီးလက်မောင်းတော့တောင်းလာအောင်မှဒီတကာကြီးရတာသိဟုတ်တဲ့တကာမဟုတ်ဘူးသိကမှမယံပြီးပါဘူးအဲ့ဒါကြရရဲ့ငြိမ်းနေရဟိုမြတ်စွာဘုရားကိုဗာရဒါယဆိုတဲ့ပုံနာကြီးကသူကအာဘုံညာအခြေကြီးတဲ့မန်းနိုင်ထိုးလို့ပြီးအဲဒါဒီလူသူဥပ္ပိတောင်အခြေရပြောလို့မပြေဘူးဖြာလန်းကပြောမယ် ဘာရဘာသာဆိုတဲ့ပုံနာကမြတ်စွာဘုရားကိုယံကြည့်လို့ဝါရပြန်ကိုဝါရတင်ဖို့အပြစ်တင်လို့လာရကနေပြီးတော့မြတ်စွာဘုရားကတရားဟောလိုက်လို့မျိုးလို့သဘောကျတာသဘောကျတာလည်းတခြားမဟုတ်ပါဘူးသူကမြတ်စွာဘုရားကိုဒေါနေမောနဲ့လာတယ်လာပြီးတော့သိစိတ်မှန်ခြင်းနဲ့ပြောတယ်ခေါင်းမမြတ်စွာဘုရားတဲ့ဘာကိုဖြတ်လို့ရှိရင်ချမ်းသာတယ်လဲတဲ့ မိတာသူမိတာတော့ကထာလေးနဲ့ပေါ့ဘာကိုဖြတ်လို့ရှင်ချမ်းသာတယ်လဲဘာကိုတတ်လို့ရှင်ချမ်းသာတယ်လဲမြတ်စွာဘုရားပုံနာကိစ္စလည်းပဲပြီးတာပေါ့ဒီမှာမချမ်းသာဘူးတော်ဆင်းရဲနေတယ်ပြီးတယ်ဒါကယမနာကြီးတဲ့ကောဒံစိတ်တော်နာဒောစတိကောဒံစိတ်တော်ဒုက္ခံတိကောဒံစိတ်တော်နာဒောစတိကောဒတ္တဝိတမူရတ္တ ဝတ္တံပတံတမိအရိယမြတ်စွာဘုရားမိန့်ကြတယ်ခမနာပုံနာကြီးကောရံဒေါသကိုစစ်တဝါဖြတ်နိုင်နေရှိတော့ဒုက္ခံချမ်းသာစွာပေတိအရာဤတဲ့ပုံနာကြီးတဲ့ချမ်းချမ်းသာသာအရာရင်ဒေါသမထွက်စေနဲ့တဲ့ဟောဘာကိုဖြတ်မှာလဲဒေါသကြမှာဒေါသကြီးရလို့ကိုရိဋ္ဌဟုတ်လားအဲ့လိုတော့မပြောနော် ဒေါသကိုဖြတ်ပါတဲ့ဖြတ်ရဲ့အိပ်ကျော်တဲ့ဆင်းရဲတာပါအေးရတယ်တဲ့ကောဒံစစ်တဝနာတော်စတိတဲ့ကောဒံဒေါသကိုစစ်တဝဖြတ်ပြီးပြီရှိတော့နာတော်စတိဆိုရင်ဒီဆိုမှုမရှိတော့ဘူးတဲ့ဒေါသကိုဖြတ်နိုင်ဖြတ်နိုင်ဖြတ်နိုင်တယ်ရက်နိုင်တယ်ထိနိုင်တယ်တိတ်နိုင်တယ်ဆိုလို့ရှိရင်ဆိုရင်ဒီဆိုမှုမရှိဘူးတဲ့ဟုတ်ကလားသိကြတာပေါ့ဒေါသမထိနိုင်ဘူးဆိုဒေါသကြောင့် မပြောတင်တာတွေပြောမလုပ်တင်တာတွေလုပ်လောက်တာနဲ့အဲ့ဒီအကျိုးဆက်တွေကြောင့်ဆိုရင်ပြဆိုးရတာတွေမရှိဘူးလားရှိတယ်အများကြီးပဲနောက်ဆုံးထောင်ထဲရောက်တန်းထဲရောက်ချိုးထဲရောက်နောက်ဆုံးကျေးဇူးတဲ့ဒီတိမရောက်ဘူးလားအဲဒါကြောင့်မလို့ချမ်းသာခြင်းရင်ဒေါသကိုဖြတ်ပါပုံနာကြီးရဲ့ဒေါသဖြတ်တာကိုပဲပညာရှိသူတော်ကောင်းများချီးမွမ်းကြပါတယ်တဲ့မြတ်စွာဘုရားကမိတဲ့ပုံနာကြီးက ငါဒီလိုပြောလိုက်ရင်ဂေါရမကငါ့ကိုဒီလိုပြန်ပက်လိုက်မယ်ဒီခါကျရင်ငါဂေါရမကိုအပြစ်တင်မယ်ဆိုပြီးလာတာဘုရားရှင်ကဒီလိုငင်းငင်းရေးတရားစီခေါ်လိုက်တဲ့အခါကျတော့ဘယ်နဲ့ဖြစ်သွားတခါတော့ဒေါသငြိမ်းသွားထိုင်းပြီးဥစ္စာတော့မလေးဟုတ်လိုက်တာရှင်ကြီးတော်မှာရှင်ကြီးတော်မှာဟုတ်လိုက်တာဟုတ်လိုက်တာဆိုပြီးနောက်ဆုံးတတိခံဘုရားရှင်ကြီးယဟန်ဝတ်ပြီးတရားအထုတ်တော့ယဟန္တာတောင်ဖြစ်သွားတယ်ဟုတ်ကလား ဗရဒေါသပုံနာတယ်ပြီးတော့သူညီတွေကသူ့ကိုအာမိစ္ဆာသူတို့အမြင်တော့မိစ္ဆာဒိဋ္ဌိအယူမှားပေါ့လေအယူမှားဖြစ်တဲ့ကောရမဘုရားကြီးသွားပြီးတတိခံယဟန်ပြုတယ်လို့ဆိုတော့မခံနိုင်လို့မလို့တရားကလာတယ်ဒေါနမုန်မြတ်စွာဘုရားဆဲတယ်ဆဲတယ်မှာကျတော့မြတ်စွာဘုရားကအသာငြိမ်းနေတယ်ငြိမ်းဘုရားမောတဲ့အခါကျတော့မြတ်စွာဘုရားကဒီဟာမိတ်က တ္တေဝတေနပါပိယောယောပုဒ္ဒံပฏิကုသတိဂုဒ္ဒံအပတိကုဒ္ဒံတော့သင်္ကမေဝိတိဒုက္ခယယမနာဘုံနာရောသင်ပုဂ္ဂိုလ်ဒီဂုဒ္ဒမိမိဟာစိတ်ဆိုးတဲ့ပုဂ္ဂိုလ်ကိုပฏิပုဂ္ဂတိပြန်၍စိတ်ဆိုး၏တောထို၍ထိုပြန်၍စိတ်ဆိုးသောဒုတိယပုဂ္ဂိုလ်သည်တတော်ထိုပထမပုဂ္ဂိုလ်တဲ့ပါပိယောကို၍ရုပ်ဉာဏ်လာမိုင်မဲလာပေ၏ ရောအရှင်ပုဂ္ဂိုလ်သည်ကောက်တံမိမိအားစိတ်ဆိုသောပုဂ္ဂိုလ်ကိုအာကောက်တံမိမိအားစိတ်ဆိုသောပုဂ္ဂိုလ်ကိုအပတိပုဂ္ဂံတော်ပြန်၍စိတ်မဆိုးသောတောထိုပုဂ္ဂိုလ်သည်ပညာမေစစ်ပွဲကြီး၌ဒုဇေယအောင်နိုင်ဖို့ရာခရင်သောစစ်ပွဲကိုဇေတိနာမအောင်ပွဲရသည်နီး၏တဲ့ဟောပါတယ်တော့ကိုလာဒေါသထက်တဲ့ပုဂ္ဂိုလ်ကိုပြန်ပြီးတော့ ဒေါသမထွက်ဘူးစိတ်မဆိုးဘူးဆိုလို့ရှိရင်တဲ့ဒီပုဂ္ဂိုလ်ဟာအောင်နိုင်ဖို့ရအင်မတန်ခဲတဲ့စစ်ပွဲမှာအောင်ပွဲရလိုက်တဲ့ပုဂ္ဂိုလ်ပဲဟုတ်ပါမလားပါမန်တိုင်းပြည်ရဲ့နိုင်ငံချင်းတိုက်နေတဲ့စစ်ကနိုင်ဖို့လွယ်သေးတယ်ဒီဒေါသရံသူတွေနိုင်ဖို့ဆိုတာတော်တော်မခဲဘူးလားအင်မတန်ခဲရတဲ့အဲ့ဒီအင်မတန်ခဲရတဲ့ဒေါသစစ်ပွဲကိုနိုင်လိုက်တာဟာတဲ့ အကောင်းဆုံးအနိုင်အနိုင်ပဲတဲ့မြတ်စွာဘုရားအဲ့ဒါပုံနာဟောလို့ပုံနာလဲတော့ရလေဒီပုံနာလဲယဟန်ဝတ်တယ်ယဟန်ဝတ်တရားအထုတ်တဲ့နောက်သူ့ရဲ့ညီပုံနာတရားလာပြန်နဲ့တကယ်လူမျိုးကြီးနော်ဒေါသကုမာယာအမျိုးတဲ့အဲနောက်ဆုံးလာတဲ့ပုံနာကတော့သူကသူ့နာမည်ကိုကမြတ်စွာဘုရားကိုရှေးရှေးပုံနာပြီးတော့ပုံပြီးအဆဲတန်လို့သောတကပြမနာလို့ နာမည်တက်လာတယ်အစောတန်နဲ့ပုံနာတယ်အဲ့ဒီအစောတန်နဲ့ပုံနာအကြောင်းတော့ဘုန်းကြီးပြောနေလို့ရှိရင်တရားတွေရှည်သွားလို့မယ်ဆင်းရဲငြိမ်းအေးချမ်းသာရေးတရားစာအုပ်တွေကြည့်ပြီးတော့နော်ပြန်ညွှန်းလိုက်မယ်ဘယ်ထက်ကြည့်ရမလဲဆင်းရဲငြိမ်းချမ်းသာရေးခရိယာမီဟောတဲ့တရားစာအုပ်တွေကြည့်ပြီးတော့ကဲဒီမှာဆောင်းဖို့ဘာမျက်နှာဘလောက်ကို လောင်ဖြစ်ပွဲစေမြတ်ထွက်သူကိုတုံမူအမျက်ပြန်မထွက်ကအောင်ခက်နိုင်လေစွနေတယ်ဝဲအောင်ပွဲရသည်သူဟုမြည်ခြင်းမကြည်စိတ်ခက်အမျက်ထွက်သူထိုဝိလူနှင့်အတူပြန်လျက်မျက်မှန်ထွက်ကမျက်မှန်ထွက်တော့ရှေ့ဘက်လူမိုက်တော်ဟူ၏ဟောအခုနတရားတော့မဟုတ်လား အဲ့ဒီတရားတော်ကိုမန္တလေးဆရာတော်ဘုရားကြီးကလင်နာစီထတာမကတွေကလင်နာတဲ့ဆိုလောင်း ဘာဒကောဒပြီးတော့ဥပနာဥပနာဟာဆိုတာယဉ်ညူးဖွဲ့တာယဉ်ညူးဖွဲ့တာလည်းအမှန်တော့ဒေါသတော့မဟုတ်ဘူးလားဘာထုလဲဒေါသနဲ့ဥပနာဟာကောဒနဲ့ဥပနာဟာဘာထုလဲဒေါသကောဒကချက်ချင်းစိတ်ဆိုးပြီးတော့ဟောစိတ်ဆိုးလည်းပျောက်သွားရောပြီးသွားရောအဲ့ဒီလိုပြန်ပြီးတော့လက်ဆွဲပြီးတော့မဟုတ်မဆက်နိုင်ဘူးလားမဟုတ်ဆက်နိုင်နိုင်ငံရေးဘာတွေလောက်ကြတယ်ဟုတ်ကလားမဟုတ်ဆက်နိုင်တယ် အပြောမပြဘူးဟိုဟိုရေကောက်တော့ကြတော့ဒီမောကနေပြီးတော့ဟိုလူအပြည့်ရဒီလူအပြည့်ရတွေပြောလိုက်တာမရကြဘူးအဲရေကောက်တော့ပြီးပြီဆိုတဲ့အခါကျတော့အန်ဒီရဒီရလက်စနေဆိုတော့ good bye ဘာရင်းလို့ဒီကရန်ညှို့ဖွဲ့တာအဲ့ဒါအဲ့ဒါလို့မဟုတ်ဘူးတဲ့ရံရုပ်ဖွဲ့ရဆိုတာတည်ရည်တည်ရည်တည်ရည်တည်ရည်စိတ်ထဲမှာဒီဒေါသဟာမတည်ရောက်နိုင်တဲ့စိတ်ကိုဖွဲ့ချီထားတာဥပ္ပနာဥပ္ပ စိတ်ကိုကပ်၍နာဟဖွဲ့ချီထားတဲ့တရားဥပနာဟစိတ်ကိုကပ်၍ဖွဲ့ချီထားတဲ့တရားဆိုတော့ပြေပြောင်းနိုင်မလားတော်တော်နဲ့ပြေပြောင်းနိုင်တယ်အဲ့ဒါမပြေပြောင်းနိုင်တဲ့ဒေါသကိုပြောတာအဲဒီလည်းဒေါသပဲပြီးတော့အထက်ကဒေါသပြေပြောင်းနေတဲ့အတိုင်းဖြေပြောင်းရင်ဒီဥပနာဟမပြောက်ပြီဘူးလားပြောက်တယ်ဒီမှာကတော့ယံမျိုးဖွဲ့တတ်တဲ့သဘော10မျိုးကိုပြောထားတယ်ဒါအာဃာတပရိဝိနည်းဒုက္ခ တ်1 3ဆိုတာ1ရက်2ရက်3ရက်ယနေ့ခွဲတာပေါ့မိမိဤအကျိုးစီးပွားကိုအကျိုးစီးပွားမဲ့လို့ပြုဘူးသူလို့အတိတ်တုန်းကငါအကျိုးစီးပွားမဲ့ပြုရတဲ့ပုံလိုပဲဆိုပြီးယနေ့ခွဲတတ်တယ်နောက်အခုငါရဲ့အကျိုးစီးပွားကိုပြုလုပ်နေတဲ့ပုံလိုပဲလို့ပြစ္ဆုတ်ပံကိုအာယုံပြုပြီးတော့လည်းယနေ့ခွဲတတ်တယ်တဲ့ဒါက ဒီလူဟာနောင်ခါကြလို့ရှိရင်ငါတစုံတရာအကျိုးမဲ့ဖြစ်အောင်လုပ်မှာပဲလို့နောင်ခါမှာအနာဂတ်မှာအကျိုးမဲ့ဖြစ်အောင်လုပ်မှာကိုကြည့်ပြီးတော့လေဒီဒီလူတွေရည်ညွှန်းထားတတ်တယ်တဲ့အဲဒီလိုသုံးမျိုးနောက်မိမိချစ်ခင်သူဤအကျိုးစီးပွားမဲ့ကိုပြုဖို့သူပြုနေသူပြုမိသူရည်ညွှန်းထားခြင်းမိမိခင်ခင်ရဲ့အကျိုးစီးပွားပြုတဲ့သူတွေလည်းသူရည်ညွှန်းထားတယ်အခုပြုနေလို့လည်းရည်ညွှန်းထားတယ်နောင်ပြုမဲ့စိတ်ကိုမျိုးလည်းရည်ညွှန်းထားတယ်တဲ့နောက် မိမိရန်သူရဲ့ကျေးဇူးပါတော့ပြုဘူးသူပြုနေသူပြုမိသူကိုရမြင်ထားခြင်းခင်မင်သူရဲ့ချစ်ခင်သူရဲ့အကျိုးစီးပွားမဲ့ကိုမပြုစေခြင်းတလို့ရန်သူ၏အကျိုးစီးပွားကိုလည်းမပြုစေခြင်းရန်သူရဲ့အကျိုးစီးပွားဖြစ်အောင်မပြုစေခြင်းဘူးရန်သူရဲ့အကျိုးစီးပွားဖြစ်အောင်မပြုစေခြင်းဘူးဆိုတော့ဒီစိတ်ဟာစိတ်ကောင်းလားစိတ်ဆိုးလား စိတ်ကောအောမလေးရံဒီလဲလူပဲမဟုတ်လားအဲလူဆိုတော့လူဟာလူတိုင်းလူတိုင်းဟာအကျိုးပြုပွားဖြစ်မှချမ်းသာမှကောင်းတာမဟုတ်လားအဲ့ဒါသူကကိုယ်နဲ့ဘယ်လိုလဲမတည့်နေနေကိုယ်နဲ့မတည့်တာမတည့်တာတခြားပဲသူ့ချမ်းသာနေလို့ရှိရင်မကောင်းဘူးလားကောင်းတယ်အဲရံမျိုးဖွဲ့တဲ့လူကြတော့သူ့စိတ်ကိုကအဲ့ဒီလူအပေါ်မှာမကောင်းတဲ့စိတ်ဖြစ်နေတော့ အဲ့ဒီလိုဘသူကအကျိုးစီးပွားလုပ်ပေးပေးအဲ့ဒါလုပ်မပေးကြခြင်းဘူးဒီလိုမချမ်းသာကြခြင်းဘူးဒီလိုချမ်းသာအောင်မကူညီကြခြင်းဘူးအဲ့ဒါရံမျိုးထားလို့ဒါကြောင့်မိမိရံပြီးအကျိုးစီးပွားကိုပြုခဲ့ပြုလုပ်ပေးတဲ့လူပဲဆိုပြီးတော့ရံမျိုးဖွဲ့တယ်လောကမှာကိုယ်ပါဝခြင်းမှာရှိတာဒီရှိတာတချို့များကိုယ်နဲ့မတည့်တဲ့လူကိုဒလုံတရားတခြားကိုမိတ်ဆွေတွေကတွားကူညီလိုက်တာနဲ့အဲ့ဒီမိတ်ဆွေကိုမခေါ်ရနေတာတော့မရှိဘူးလား ရှိတယ်အဲ့ဒါမျိုးပြောတာဘုရားမိမိယံရဲ့အကျိုးစီးပွားကိုပြုပြီးလို့ယံမျိုးဖွဲ့တယ်ပြုလုပ်နေပြီလို့လည်းယံမျိုးဖွဲ့တယ်နောင်ပြုလုပ်မဲ့ယံရဲ့အကျိုးစီးပွားကိုကုညပြီးပြုလုပ်ဖို့မပုတ်လို့လည်းဆိုပြီးတော့ယံမျိုးဖွဲ့တယ်တဲ့နောက်အရာမဟုတ်ဒီနိုင်အမြတ်ထွက်တတ်ခြင်းတဲ့ဒါဟုတ်အာဂတပတိဝိနည်းပုတ်ဒေနာတော့မှနှစ်ပိုက်ရှိတယ်ကိုးချက်ကိုပြတဲ့ဒေသနာတစ်ခု၁၀ချက်ပြတဲ့ဒေသနာတစ်ခု ကိုကြက်ပြတဲ့ဒေသနာကတော့အခုပြောခဲ့တဲ့ကိုယ်အထိပြီးသွားတယ်။ဆိုင်တဲ့ဒေသနာကတော့နောက်ဆုံးကအရာမရောက်အရာမရောက်ဒီနဲ့အရာမဟုတ်ဒီနဲ့အမျက်ထွက်ခြင်းဒါလေးပါတယ်။အရာမဟုတ်ဒီနဲ့အမျက်ထွက်ခြင်းဆိုတာအမျက်မထွက်ရမှထွက်နေတာဒါပြောတာတော့စိတ်မဆိုးရမှစိတ်နဲ့ဥမာခလိုက်တော့ဒီဖုန်းကလည်းကြာခါရခုတိုင်တရားလည်းမဆုံးဘူး။ဟုတ်လား။ဟုတ်လား။ တက်တာဒါအရာဟုတ်ပြီနဲ့အမြတ်တက်တာလားမဟုတ်ပြီနဲ့အမြတ်တက်တာလားမဟုတ်ပြီနဲ့အမြတ်တက်အဲ့ဟာမျိုးပြောတာဟုတ်ဘူးလားအဲ့ဒါမျိုးပြောတာဟုတ်ဘုန်းကြီးကဘလောက်အညောင်းခံပြီးတော့ကြာကြီးခေါ်ကြမှာမလားကိုင်းဘယ်ဟောကြမှာမလဲဒါနဲ့ဘာလို့ဟောနေရတာလဲနာတဲ့လူကနာနေလို့ခေါ်နေတာဘောမဟုတ်လားနာတဲ့လူကနာနေလို့ဟောနေတာမနေ့ကမိုးရွာတယ် မိုးရတယ်မောကတိလင်းနာဖြစ်တယ်ဟိုခင်းပြရလူတွေဆိုတော့ဒုက္ခရောက်ကြမှာသားရပေလည်းမိုးရကြီးသွားတာဒီမိုးကလည်းတော့တကယ်ဒီနေ့မှရွာမှရွာပဲဟောဒါဆိုဒီတော့လားဆိုပါတော့လားလဲခိုင်းမိုးလာလားမိုးရွာမှာဘောမဟုတ်လားမိုးရွာမှာဘောသူ့တဘာဝအလျော်တဘာဝအချိန်ခါမှာရွာတာတော့စိတ်ဆိုရင်ဒါအရာမဟုတ်ဘူးနဲ့စိတ်ဆိုတာဘောဟုတ်ကလားအဲအဲ့တော့ဒီလူက တက်တက်တက်တက်ဒေါသကိုဝယ်ယူပြီးတော့ဆင်းရဲကိုအဲ့ဒါပိုက်ဆံပေးမဟုတ်ဘူးလားအဲ့ဒါပြောတာအရာမဟုတ်ဘူးနဲ့မြင့်ထွက်ခြင်းတဲ့ဒါမျိုးမရှိသေးနဲ့အပြီးခဲ့တဲ့ဒီမိမိရဲ့ကြိုးစားကိုတူတူတူပြုနေလူရံမျိုးဆက်ထားခြင်းဆိုတော့အဲ့ဒီရံမျိုးတွေလည်းဘယ်တော့မှမပြုပါနဲ့တဲ့အဲ့ဒီရံမျိုးတွေဒေါသတွေပြေအောင်ဆိုလို့ရှိရင်အခုပြောရတဲ့မျိုးတွေကိုပုံပြီးတော့ဖြေပြောက်ပါဟုတ်ကဲ့လား ဒါဘုံညအဲ့ဒါအကြီးပြောတာနော်အကြီးရုပ်ချုပ်ပြောတာရုပ်ချုပ်ပြောတော့တော်တော်ကြီးတယ်ဗျာပါဒကောဒဥပနာဟပြီးသွားပြီနောက်တစ်ဥပုပ်ကြတော့မေခပလာဒဒီတော့အိမ်ကြတော့ဒီစာအုပ်ပြန်ကြည့်ရင်မှကြည့်ပြမှာဟုတ်လားအမိုက်ပုံးနဲ့ရောက်ပြီးရောက်နေမှာတော်တော်ကြာရစားထုတ်ရင်ထုတ်မှဒီစာရဲ့တရား အဲဒါအခုမြန်နှင်းလဲတာလည်းမှာသေဥပိ္ပဝိတ္တမလောဘစာပြီးနံပါတ်၈ကရောင်ကျိုးမမြင်